ကောင်းတဲ့နေ့ကမှာအလုံးဆရာသမားနဲ့တကယ်အလုံးကိုမင်္ဂလာပါလို့ပြောဆက်ပါတယ်။နောက်ပြီးတော့ရဲ့ခေါင်းစဉ်ကတော့ The Choice of the Light ဘဝရဲ့ရှင်တန်ခြင်းတည်ခြင်းပုံမှာရွေးချယ်မှု ဗုဒ္ဓဘာယော active ဒီခန္ဓာကိုယ်ဇီဝဗေဒပိုင်းဆိုင်ရာကိုကျင်တရားပိုင်းဆိုင်ရာလှုပ်ဆောင်မှု active ကိုပေါ်ပြမှာဖြစ်ပါတယ်ခင်ဗျာဖျားလို့ရဲ့ပြပါမှာဘိုင်ဝတ်တက်လို့ဆိုပေမဲ့လို့ဇီဝဗေဒနဲ့ပတ်သက်တဲ့အရာတွေကိုတော့မြန်မာစာဖော်ပြထားတာဘာမှမပါပါဘူးခင်ဗျာဒါဆိုရင်တပိတော့ပြပါမှာဗာတွေနဲ့ခါပါလွတ်ထားလဲဆိုရင်တပိတော့ပြပါမှာဘဝရှင်တန်ခြင်းဆိုတာဘာလဲသိခြင်းဆိုတာဘာလဲ ရှင်သန်ခြင်းနဲ့တည်ခြင်းအပေါ်မှာရှုမြင်ပုံတွေကဘာလဲဒီဘဝရှင်သန်ခြင်းအပေါ်မှာဘလို့ဖြေရှားကြမလဲဘဝပြဿနာပေါ်ပေါက်လာတဲ့အချိန်ခါမှာလဲယခုလက်ရှိခေတ်မှာဖြည့်ရှင်းနေကြတဲ့ဆုဆိုင်ကိုကိုတတ်တည်ခြင်းတွေမာစီကဲလင်းသူတို့ဘာတွေကိုကရုဏာထားပြီးတော့တက်ဖြတ်ပေးတာချင်းတက်ဖြတ်ပေးတာတွေနောက်တစ်ခုကအုံနာကင်းလင်းဒီကျေကျွန်းသဘောမျိုးဓမ္မိုးတွေကို ပိုင်ဆိုင်နေဆိုပြီးတော့မိမိတို့ authority တစ်ခုအပေါ်မှာရက်တည်ပြီးတော့တက်ဖြတ်တာတွေအတူကဟော်နာခဲလင်ဂုံယူစေဖို့တစ်ခုအတွက်မိသားစုမှာပဲဖြစ်စေတစုံတယောက်တစ်ပဲဖြစ်စေဂုံယူစေဖို့အတွက်တက်ဖြတ်ခြင်းတွေဖြစ်စေဒါမို့ကိစ္စတေကာယောကိုကျင်တရားပိုင်းဆိုင်ရာရှုတော့မှာဘယ်လိုရှုမြင်ရလဲဆိုတာကိုဖျက်ပြီးတော့သုံးသပ်မှာဖြစ်ပါတယ်ခင်ဗျာအဲ့ဒါဆိုတော့ပထမဆုံးဘဝဘဝဆိုတာဘာလဲ life ရှင်သန်ခြင်းရှင်သန်ခြင်းဆိုတာဘာလဲဆိုရင် နောက်တိုင်း philosophy တွေရဲ့လူကဘယ်လိုရပြောမယ်ဆိုရင် life is amusement life is enjoyable ဘဝဆိုတာပျော်ရွှင်စရာဒုက္ခပုံကြီးတစ်ခုပဲဖြစ်တယ်လို့သူတို့ယူဆကြတယ်ဗျာဒါဆိုလို့ရှိရင်ဘဝရဲ့အဆုံးအနိမနိကုံးဖြစ်တဲ့တည်ခြင်းကိုရောသူတို့တွေဘယ်လိုယူဆကြလဲဆိုရင်တပြည့်တော့တကိုးရဲ့ယူဆဟာအနောက်တိုင်းနေမှာလွှမ်းမိုးတယ်လို့တပြည့်ပြည့်တော့ယူဆပါတယ်ဗျာဘာဖြစ်လို့လဲဆိုလို့ရှိရင် ရှင်တန်ခြင်းဒီဘဝရဲ့ဆုလက်ဖြစ်ခဲ့မယ်ဆိုရင်တေဆုံးခြင်းဒီလည်းငါတို့ရဲ့ဆုလက်ပဲဖြစ်ပါလိမ့်မယ်ဒီလိုမျိုးအနောက်တိုင်းမှာယူဆကြတယ်ရှင်တန်ခြင်းနဲ့တေခြင်းအတွက်တို့တွေမှာထူးခြားစွာခွဲခြားမှုဘာမှမရှိဘူးရှင်တန်ခြင်းဟာလည်းဆုလက်ဖြစ်တယ်လို့တေဆုံးခြင်းဟာလည်းဆုလက်ဖြစ်တယ်လို့ယူဆထားကြတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်အနောက်တိုင်းပုံကိုယ်တွေဟာထာဝရရှင်တန်ခြင်းကိုသူတို့ကိုပေးမယ်ဆိုရင်တောင်မှသူတို့ယူမှာမဟုတ်ဘူး ဒီလိုဂရိပုံရင်ထဲမှာဆိုရင်လေထာဝရအသက်ကိုရပြီးတော့နတ်ဘုံနန်းနန်းနဲ့နတ်သမီးတွေနဲ့ပျော်ပတ်ရမှာဖြစ်တာတောင်မှသူဟာလူပေါင်းလူလောကကိုပြန်လာပြီးတော့တေခြင်းကိုပဲရင်ဆိုင်သွားတယ်ဆိုတဲ့ပုံမြင်နေလဲတို့တို့တွေ့နိုင်ရတယ်ပေါ့ဒါကြောင့်မလို့လူများစုရဲ့လက်ခံမှုဟာရှင်တန်ချင်းတည်ပင်ဆုလက်မဟုတ်ဘူးတေဆုံးခြင်းဆိုတာလဲဆုလက်ဆိုတဲ့အတွေးခေါ်ဟာရှိနေပါတယ်ဗျာဒီလိုတေဆုံးခြင်းဟာဆုလက်လို့ယူဆတာဖြစ်တဲ့အတွက်တေခြင်းအပေါ်မှာတို့တွေအသက်ပြီးတော့တွေးပြချောက်ချမှုတွေမရှိဘဲနဲ့ တည်ခြင်းအပေါ်မှာသူတို့ရဘဝရဲ့အဆုံးတစ်ခုဘဝမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့လက်နက်ကိရိယာတစ်ခုအနေနဲ့ပဲသူတို့တွေယူဆကြတယ်ဗျာဒါကြောင့်မလို့ဘဝရဲ့နေ့စဉ်ပြဿနာတွေပေါ်ပေါက်လာတဲ့အချိန်ဒီပြဿနာတွေကဖြေရှင်းဖို့ခဲနေတဲ့အချိန်ခါမျိုးမှာကိုကိုကိုကိုအဆုံးစီရင်ခြင်းဆိုတဲ့ဆုဆိုက်ကိစ္စမျိုးတွေဟာလည်းပေါ်ပေါက်လာကြတယ်နောက်တစ်ခုကမိမိရဲ့နီးစပ်တဲ့ပုံကိုယ်တွေဟာ terminal illness ဆိုတဲ့ပြန်ပြီးတော့ရှင်တန်ဖို့ခဲနေတဲ့ကင်ဆာရောဂါလိုမျိုးနောက်တစ်ခုက ကိုမာယောဂလိုမျိုးအခြားခြားပြင်းထန်တဲ့ယောဂတွေခံစားနေတဲ့အချိန်ခါမှာပြန်ပြီးတော့ရှင်လာဖို့မျှော်လင့်ချက်မရှိတဲ့အနေအထားမျိုးမှာမာစီခဲလင်းကိုလွတ်ပြီးတော့သူတို့တွေဟာအခြားတယောက်ကိုတည်ခွင်ပေးတဲ့ကိစ္စတွေဟာလည်းအများကြီးပေါ်ပေါက်နေပါတယ်ဒီကိစ္စအပေါ်မှာကျွင်လဲအနောက်တိုင်းနေမှာညှင်းကုန်နေကြတယ်တချို့ကဒါဒီကကျစတီဒါဒီဟာမျှတတဲ့အနေအထားတစ်ခုမျှတတဲ့လှုပ်ဆောင်မှုတစ်ခုတချို့ကကြတော့လဲဒါမျှတတဲ့ကိစ္စမဟုတ်ဘူးဒါလူတယောက်ရဲ့ရှင်တန်ဝင်ကိုဘယ်သူတူတယောက်ကမှ ဆုံးဖြတ်ပိုင်ခွင့်မရှိဘူးဆိုပြီးတော့ယူဆတဲ့လူတွေလည်းအများကြီးရှိပါတယ်။ဥပမာပြောမယ်ဆိုရင်ခရစ်ယာန်ကျမ်းခရစ်ယာန်တွေရဲ့ခရစ်ယာန်ဆရာကြီးတွေရဲ့ယူဆအပြင်ပြောမယ်ဆိုရင်ထာဝရဘုရားနေပြီးပေးထားတဲ့ဒီဘဝရှင်တန်ခွင့်ကိုဘယ်သူတယောက်ကမှကြားထဲမှာဖြတ်လို့ဖြတ်စီဖြတ်စည်းခွင့်ဘဝရဲ့ဒီလမ်းကြောင်းကိုတူအောင်ပိုင်းခွင့်မရှိဘူးဆိုတဲ့ယူဆနဲ့သူတို့တွေငြင်းချက်ထုတ်နေတဲ့လူတွေလည်းအများကြီးရှိပါတယ်ဗျာ။ ဘယ်လိုပဲဖြစ်နေပါစေနောက်ပိုင်း scholar တွေနောက်ပိုင်း ethical philosopher တွေဟာဒီရှင်တန်ခြင်းနဲ့တည်ခြင်းအပေါ်မှာညှင်းခုန်ပွဲဟာခုထိလည်းမပြီးနိုင်သေးဘူးနောက်လည်းပြီးအောင်မှာမဟုတ်ပါဘူးဗျာဒီနေရာမှာဗုဒ္ဓဘာသာရှုထောင့်လိုအပ်ဖြင့်ရှင်တန်ခြင်းနဲ့တည်ခြင်းဟာဘာလဲဆိုတာမျိုးလို့ဗုဒ္ဓဘာသာရဟန်းတစ်ပါးအနေနဲ့ရှင်းကတင်ပါတယ်ဗျာရှင်တန်ခြင်းဆိုတာမျိုးတို့ဓမ္မစကြာပုဒ္ဒနာဓမ္မစကြာပုဒ္ဒနာတုတ်လိုအပ်ဖြင့်ပြောရမယ်ဆိုရင် life is suffering ပါပဲဗျာဘယ်သူတွေပဲရှင်ရှင် ခွေးတစ်ကောင်ပဲရှင်ရှင်တစ်ထေးတစ်ယောက်ပဲရှင်ရှင်ရှင်မြင်တစ်ယောက်ပဲရှင်ရှင်သူတို့ရဲ့ရှင်တန်ချင်းဘဝတွေအားလုံးဟာဒုက္ခပါပဲဒါဆိုလို့ရှိရင်ရှင်တန်ချင်းကိုဒုက္ခလို့ယူဆတဲ့အချိန်ခါမျိုးမှာတည်ဆုံးခြင်းကိုရောဗုဒ္ဓဘာသာရှုထောင့်အပြင်ဘာယူဆလဲဆိုရင် that is suffering ဆိုတဲ့အတိုင်းပဲတည်ဆုံးခြင်းဟာလည်းဒုက္ခပဲဖြစ်ပါတယ်ဒါဆိုရင်ဗုဒ္ဓဘာသာကရှင်တန်ခြင်းနဲ့တည်ဆုံးခြင်းရဲ့အပေါ်မှာဒုက္ခလို့ရှုမြင်နေတဲ့ဆိုရင်တည်ဆုံးခြင်းကိုရောဒုက္ခရဲ့နော်အဆုံးလို့သတ်မှတ်ကြလားဆိုလို့ရှိရင်ဗုဒ္ဓ ဗုဒ္ဓဘာသာမှာတည်ဆုံခြင်းကပြဿနာအလုံးရဲ့အဖြစ်ဒုက္ခရဲ့အဆုံးလို့တတ်မှတ်ထားတာလည်းမရှိပါဘူးလူတယောက်ဟာမိမိရဲ့တဏ္ဍာမှာရှိနေတဲ့ရာဂဒေါသမောဟသို့မဟုတ် attachment တတ်မှတ်မှုတွေရှိနေတဲ့၍ဒီပုဂ္ဂိုလ်ဟာဒုက္ခကနေပြီးတော့လွတ်မြောက်တာလွတ်မြောက်နိုင်တာမျိုးမဟုတ်ပါဘူးဒါကြောင့်မလို့ဘောရဘာသာရှုထောင့်လိုအပြင်ကိုကိုတက်တည်ခြင်းသူတစ်ပါးကိုတနာတော်အပြင်တက်ပေးခြင်းဟောနာခလင်းဟောနာခလင်းအစရှိတဲ့ဒီတက်ခြင်းမှန်သမျှဟာဘောပြဿနာအလုံးကိုဖြေရှင်းဖို့အတွက်အဖြေတစ်ခုမဟုတ်ဘူးဆိုတော့ ဦးဇင်းတို့ပြီးတော့ဟာယူဆတစ်ခုကို issue တစ်ခုကိုထုတ်လို့ရပါတယ်ဗျာဒါဆိုလို့ရှိရင်ဘောဓဘာသာအလိုအချင်းဘဝမှာရှင်တန်ခြင်းနဲ့တည်ခြင်းရဲ့ကြားထဲမှာ what span life life span ကြီးတစ်ခုထဲမှာဘာတွေလောက်ရမှာလဲဒုက္ခထဲမှာပဲလူတွေဟာခေါင်းငုံပြီးတော့အညံ့ခံနေရမှာလားဆိုလို့ရှိရင်ဘောဓဘာသာလိုအချင်း ဒီပေါ်မှာဘာပြောလဲဆိုရင်တော့တည်ခြင်းရဲ့ရှင်ခြင်းအပေါ်မှာဗုဒ္ဓဘာသာကတော့ instrumental လက်နက်ကရိယာတိုးတစ်ခုအနေနဲ့ပဲသုံးချဖို့ပဲဖော်ပြထားတာတွေနေရာများနေရာများစွာမှာတွေ့ရပါတယ်ဗျာဘယ်နေရာမှာလဲဆိုလို့ရှိရင်တော့အော်လုံဘတ်တော့ဥလုံဘတ်တော့မှာဆိုလို့ရှိရင်ရှင်တန်ခြင်းတွေပဲဖြစ်စေတည်ခြင်းတွေပဲဖြစ်စေဘဝမှာအကောင်းတွေပဲလာလာအဆိုးတွေပဲလာလာရလာသမျှအရာအလုံးကိုဘဝရဲ့ထွက်မြောက်ရာဖြစ်တဲ့နိဗ္ဗာန်အတွက်ပဲကြိုးစားရမယ်ခြားစလုံးနဲ့ပြောမယ်ဆိုလို့ရှိရင်လူတယောက်ရဲ့ဘဝပြဿနာတွေအကုန်လုံးချုပ်ငင်းခြင်းဆိုတာက ခန္ဓာကိုယ်အတွင်းထဲမှာရှိနေတဲ့ရာဂဒေါသမောဟခြားစလုံးနဲ့ပြောမယ်ဆိုရင်ကိလေသာတွေဟာခြုံငိမ့်သွားမှသာလျင်လူဟာဘဝပြဒနာအလုံးကနေလွတ်မြောက်နိုင်မယ်လို့ယူဆထားပါတယ်။ဒါကြောင့်မလို့မိမိတို့ရရှိနေတဲ့ရှင်တန်ခြင်းကိုပဲဖြစ်စေတသုံးခြင်းကိုပဲဖြစ်စေလက်နက်ကရိယာတစ်ခုဖောင်တစ်ခုအပြင်အတွင်ဖန်ဆင်းပြီးတော့မိမိတို့လိုအပ်တဲ့ဒီရာဂရောဒမောဟခြုံငင်းခြင်းဆိုတဲ့ပြဿနာအလုံးခြုံငင်းတဲ့အဖြစ်ကိုထုတ်ဖို့ပဲဘုရားကပြောထားတာရှိပါတယ်။ဒါဆိုလို့ရှိရင်ဘုရားဘာသာရှုထောင့်လိုအပ်ခြင်းဘဝကို သုံးချတဲ့နေရာမှာညံအတွင်းဖောင်အတွင်းသုံးချဖို့ပဲပြောထားတယ်ဒါဆိုလို့ရှိရင်ဒါတွေကိုဘယ်လိုချင်းကပ်ကြမလဲဆိုတဲ့ချင်းကပ်ပုံကိုတော့ဝိဇ္ဇနုတပြောလို့ဓမ္မဆက်ကဗုဒ္ဓနာတုတ်ထဲမှာအပြည့်စုံပြောထားပါတယ်ခင်ဗျာ right understanding မြတ်စွာဘုရားရှင်ကဘဝကိုချင်းကပ်တဲ့အချိန်ခါမှာလဲမှန်မှန်ကန်ကန်မြင်ဖို့လိုတယ် ခန္ဓာကိုယ်ထဲမှာယောဂတွေဘယ်လောက်ပဲရှိနေမစေကိုကဒီခန္ဓာကိုယ်ထဲမှာရှိနေတဲ့ယောဂအနာယောဂတွေကိုကိုကမသိသေး၍ဒီယောဂကိုကုသလို့ရမှာမဟုတ်ဘူးဒါကြောင့်မလို့ရှင်သန်ခြင်းနဲ့သေဆုံးခြင်းအပေါ်မှာလည်းအရှိကိုအရှိတိုင်းဘာတွေဖြစ်နေလဲဘာတွေရက်တည်နေလဲဆိုတာကိုသိဖို့လိုပါတယ်ဗျဒါကြောင့်မလို့ဘုရားကနေပြီးတော့ right understanding ကိုဒီဘဝပြဿနာဖြေရှင်းဖို့အတွက်ပထမဆုံးသောနီလန်းအနေနဲ့ဖော်ပြပေးပါတယ်ဗျနောက်တစ်ခုက right door right door ဆိုတဲ့စကားလုံးကိုတို့တို့ကပါဠိတော်မှာရှင်းရတာကတော့ ဒီတမသင်္ကပ္ပခြားခြားပညာရှင်တွေဘာသာပြန်ထားတာတော့ right idea ဆိုပြီးဘာသာပြန်ထားတာရှိပါတယ်မှန်ကန်စွာမှန်ကန်သောအတွေ့ကိုရှိဖို့လိုပါတယ်မိမိတို့ဘဝမှာတွေ့ကြုံနေတဲ့ပြဿနာတွေကိုမှန်မှန်ကန်ကန်မသုံးမတက်ဘူးမှန်မှန်ကန်ကန်လည်းမဖြစ်ရှင်းနိုင်ဘူးဆိုရင်အခြားခြားရွယ်မားတဲ့ suicide တွေ massive ကလေးတွေလည်းတို့တို့ချင်းကပ်ပြီးတော့ဖြစ်ရှင်းပါလိမ့်မယ်ဒါကြောင့်မလို့မိမိတို့ဘဝမှာတွေ့ကြုံနေတဲ့ဘဝပြဿနာတွေကိုဖြေရှင်းဖို့အတွက်ဆိုလို့ရှိရင်လေတို့တို့ကနံပါတ်1ဖြစ်တော့ right idea မှန်ကန်တဲ့အတွေးကိုနဲ့ချင်းကပ်ဖို့လည်းအရန်ရေးကြည့်တယ်လို့ဘုရားကဒုတိယမြောက်နည်းလမ်းအနေနဲ့ပြောထားပါတယ်ဗျာတမာဒိဋ္ဌိတမာသင်္ကပ္ပဒီနှစ်ခုညီပြီဆိုလို့ရှိရင်အခြားအခြားသူ့ရဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာပဲဖြစ်စီအပြောနှုတ်ပိုင်းဆိုင်ရာပဲဖြစ်စေသို့မဟုတ်အတွေ့အကြံပိုင်းပိုင်းဆိုင်ရာပဲဖြစ်စေမှန်ကန်တဲ့စီကိုပဲဥတီတော်မှာဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်ရဲ့ကိုယ်ကျင်တဲ့ပိုင်းဆိုင်ရာဟာခိုင်မာမှုတွေအများကြီးရှိနိုင်ပါတယ်ဗျာဒါဆိုလို့ရှိရင်ဘဝပြဿနာအများတန်းတွေ့ကြုံတွေ့ကြုံနေတိုင်းတွေ့ကြုံနေတိုင်းမှာဒီငြိမ်ငြိမ်နဲ့ လူတိုင်းလူတိုင်းဟာဖြတ်တန်းနိုင်မှာမလားဆိုတဲ့အနေအထားမျိုးဘလို့တည်တည်ငြိမ်ငြိမ်နဲ့ဖြတ်တန်းဖို့လိုအပ်တယ်လဲဆိုတာမျိုးမိကွန်ပြဿနာရှိလာနိုင်တယ်ဆိုတော့ကဘောပြဿနာတွေကြုံတွေ့နေတဲ့အချိန်ခါမှာအကုန်လုံးဟာနီးမှန်လမ်းမှန်တွေအကုန်လုံးကိုမစ်ပြီးတော့လက်တကားမှာရှိနေတဲ့နီးစနစ်တွေနဲ့ပဲဖြည့်ရှင်းဖို့လက်တလောပြဿနာဖြည့်ရှင်းဖို့ကြိုးစားနေကြတဲ့အချိန်ခါမှာမြတ်ဗုဒ္ဓက၅ခုမြောက်၆ခုမြောက်ဖြစ်တဲ့တမာတမာတိကိုပေါ်ပြပေးပါတယ်တမာတမာတိဆိုတာကရိုးရိုး right concentration လို့မပြောဘဲနဲ့အခြားစလုံးနဲ့ပြောမယ်ဆိုရင်တော့ဘယ်လိုပြောမလဲဆိုလို့ရှိရင် right stability လို့ပဲပြီးတော့ဘာသာပြန်နေပါတယ်ဗျာတမာရီတည်ကြည်နေတဲ့ပုံကောဟာတည်ငြိမ်မှုအများအများကြီးရှိပါလိမ့်မယ်ပြဿနာတစ်ခုကိုတည်ငြိမ်ငြိမ်ဖြေရှင်းနိုင်တဲ့အချိန်ခါမှာတို့တို့ဒီအရာကိုမှန်မှန်ကန်ကန်သုံးသပ်နိုင်တယ်မှန်မှန်ကန်ကန်လည်းရှင်းကပ်နိုင်တယ်မှန်မှန်ကန်ကန်လည်းလှုပ်ဆောင်နိုင်ပါတယ်ဗျာဒါကြောင့်မလို့တို့တို့မက်ကင်ဒီဘဝရဲ့ပြဿနာတစ်ခုဖြေရှင်းတဲ့အချိန်ခါမှာအောလုံးမတုတ်ကိုဥမာထားပြီးတော့ဘဝကိုဖောင်းသွင်းဘဝကိုညံ့သွင်းရှင်းကပ်ပြီးတော့ညံ့သွင်းယူဆပြီးတော့ ဒီမဂ်ငင်၈ပါးအကျင့်တရားနဲ့ပဲဘဝရဲ့ချွတ်မြောက်ရာဖြစ်တဲ့ကိလေသာငြင်းခြင်းကိုရှင်းကပ်နိုင်မယ်လို့ပြီးတော့ယူဆရင်းနဲ့ဒီပြီးတော့ဖော်ပြရင်းနဲ့ပြီးတော့ presentation ကိုဒီကုန်းချုပ်ပါတယ်ဗျာဒီတော့တို့လေတတိယပါရာဝိကမှာပါတယ် the choice of life and death ပေါ့နော်မှန်ပါဗျာအဲ့ဒါနဲ့ပတ်သက်ပြီးလို့ရှိရင်မြတ်စွာဘုရားကဘဝကိုသူ့စီမှာပြိဋိဘံဆံမဲ့ရဟန်းတော်တွေသွားလျှောက်တဲ့အခါမှာဟိုဆံတော့လို့လည်းမပြောဒီတိုင်းပဲပေါ့ဟုတ်ပါ တာဖြစ်တယ်အဲ့တော့ကြတော့ပြီးတော့တို့ဒီဒီယဟန်900သူတို့တတ်တယ်မရေးကိုမြတ်စွာဘုရားမြင်ပြီးသားလို့ထင်တယ်သူအဲ့ဒါကြောင့်မို့ဟိုဟာအဆောင်ထဲကိုအဆောင်ထဲကိုဝင်လိုက်တယ်ပေါ့နော်အဲ့တော့မြတ်စွာဘုရားကဒီပေါ်မှာသူဟိုအဲ့လိုပဲသဘောထားခဲ့တာလားပေါ့နော်သူတို့သူတို့ရဲ့ဟိုဟာကံကြမ္မာနဲ့သူတို့ပေါ့နော်ဒီ choice of life and death ကသူတို့နဲ့တာသက်ဆိုင်တယ်ကာယကံရှင်နဲ့တာသက်ဆိုင်တယ် ငါနဲ့မသက်ဆိုင်ဘူးပေါ့နော်အဲ့လိုပဲတပည့်တော်တို့ choice and choice of life and death ကဘဝနဲ့အဲ့တပည့်တော်တို့ဟိုဗုဒ္ဓဘာသာနဲ့မသက်ဆိုင်ဘူးသူတို့ကာယကံရှင်မှာ choice of life and death ကသူတို့ရဲ့ကိုယ်ပိုင်ခွင့်ရင်းနေနဲ့ရှိတယ်လို့မြတ်စွာဘုရားအဲ့လိုလက်ခံခဲ့သလားဆိုတာကိုသိချင်အဲသူတို့ပါရာဇိကကိုပြန်ကြည့်တဲ့ချိန်ခါမှာမမတတိယပါရာဇိကကိုပြန်ကြည့်တဲ့ချိန်ခါမှာရန်900ဟာမြတ်စွာဘုရားရှင် မျက်မျက်ကွယ်မှာကိုကိုကိုအစိုးစီရင်တဲ့ suicide ကိစ္စတွေအများကြီးပေါ်ပေါက်ခဲ့တယ်။ပေါ်ပေါက်တဲ့အချိန်ကမှဒီကိစ္စပေါ်မှာဒီလိုကဒီဘယ်သူက authority ရှိတာလဲဘယ်သူက trust ရှိတာလဲဆိုတာအဖြေကိုဖြေဖို့အတွက်နောက်ဒီကုန်းလေးကိုကြည့်ဖို့တော့လို့လိုမယ်ထင်တယ်။ဒီကိစ္စဖြစ်ပွားပြီးတဲ့နောက်မှာဘုရားကဘာပြောဝင်လဲဆိုလို့ရှိရင်ပါရာဇိကကိုပြည့်ညတ်တာကိုတို့တို့အထင်ရှားတွေ့နေရတယ်။ပါရာဇိကပြည့်ညတ်ခြင်းအပြင်ဘာပြောလဲဆိုလို့ရှိရင်ဘဝကိုဒီယဟန်တွေကကိုယ့်ဘဝကိုကိုယ်စက်ကြရွေးချယ်သွားတာဆိုတာတော့အမြင်သာကြီးပဲဗျာ။ ဒါဆိုလို့ရှိရင်ဘဝမှာကဒီလုတ်ပိုင်ခွင့်တော့ရှိတယ် sorry လုတ်လို့တော့ရတယ်လုတ်ပိုင်ခွင့်ရှိမရှိဆိုတာဒီအနေထားတစ်ခုတော့တို့ရှင်းရမယ်ဗျာကိုကိုခုတက်တည်ခြင်းလည်းတက်တည်လို့ရတယ်အခုပဲဆက်ပြီးဆက်ရှင်းတန်းနေတယ်ဆိုရင်လည်းရှင်းတန်းဖို့အနေထားတစ်ခုမှရှိတယ်တို့တော့ policy တစ်ခုမှရက်တည်နေကြတယ်အဲ့ဒီပုံမှာတို့တို့ကလုတ်ပိုင်ခွင့်ရှိသလားဆိုတဲ့အနေထားမှာတော့ဘုရားပြောထားတာကတတိယပရာဇိကမှာရှင်းပြတာကတော့လုတ်ပိုင်ခွင့်မရှိဘူးဆိုပြီးတော့ဖော်ပြပေးထားတာ တွေ့တယ်ဗျာဒါကြောင့်မလို့ဗုဒ္ဓရဲ့အယူဆအပြင်ဆိုလို့ရှိရင်လူတယောက်ဟာကိုကိုတက်သေးကောင်းတော့သင်နိုင်တဲ့လုံလဝိရိယရှိလိမ့်မယ်တို့တော်လည်းဒါဒီလုံးတဲ့ကိစ္စမဟုတ်ဘူးဆိုပြီးတော့ယူဆထားတာကိုတွေ့တွေ့နိုင်ပါတယ်ဗျာဦးစင်းအဖြစ်နဲ့တော့ဓာတ်ရကြီးမကြမ်းမ်းတော့ပြီးတော့ကြည့်တယ်ဗျာဟုတ်ပါဒါတော့ဝိုက်တဲ့အထိပ္ပယ်လေးနဲ့ပြီးတော့ပြောတာဗျာဒီလိုတော့ဘဝကိုကိုယ်တိုင်ရွေးချယ်လို့ရမရဆိုတော့ တန်တရားရှိတယ်ပြီးတော့ဓမ္မိကဥပဒကဆိုလို့ရှိရင်ဒါသူတည်တဲ့အခါနတ်ပြည်နဲ့အထားတွေစိုက်တယ်သူကဘယ်နတ်ပြည်ဟာအကောင်းဆုံးလို့မေးတယ်ဟုတ်ပါအဲဖျားလောင်းနဲ့ဆန်တဲ့သူတိတာအကောင်းဆုံးဆိုတော့အဲ့ဒီရွေးချယ်လိုက်ဟုတ်ပါအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့လိုဘဝမှာကိုရွေးချယ်ခြင်းနဲ့ရွေးချယ်လို့ရမရအဲဒါကြတော့ရမယ်လို့ရှင်တယ်ဘယ်လိုအင်္ဂါတွေနဲ့ပြည့်စုံမှာလဲဆိုတော့သိချင်။အော်မှန်ပါဒါကြတော့ဟို ဦးဇင်းပြောတဲ့ဟာက destiny ဒီဗီရိုရဲ့အနာဂတ်ဘဝနဲ့ပတ်သက်သွားတဲ့အရာဖြစ်သွားပြီเนาะဖြစ်သွားတဲ့ဆိုပေမဲ့ဒီဗီရိုဓမိကဥပဒကကိုနေထားတွေလာဆိုင်တဲ့အနေထားမျိုးမှာဓမိကဥပဒကမတည်သေးဘူးတင်ငင်စောနဲ့မျိုးနေတဲ့အနေထားမြင်နိုင်တဲ့ချမ်းနိုင်တဲ့အနေထားတစ်ခုမှာသူကြိုက်တဲ့နတ်ပုံနန်းနန်းကိုသူရွေးချယ်ခွင့်ရှိနေတယ်အဲ့ဒါမှဆိုရင်ဒီဗီရိုကဥဝရဏပစ္စယဘောဆိုတဲ့မြတ်တုံကပြိဿသမုပ္ပတ်ကိုပဲပြောလို့သွားပြီးတော့ချင်းကပ်ဖို့လိုမယ်ထင်တယ်လူတယောက်ဟာတစ်ခုခုပေါ်မှာပဲဆွဲလန်းမှုရှိနေပဲဆိုလို့ရှိရင်အဲ့ဒါဘဝဖြစ်ဖို့ဆိုတာသိကြသွားတာပဲဗျာ နောက်တစ်ခုကသူ့ကိုထောက်ပံ့ပေးတာကလည်းဒီဒီပြောလို့တင်းညိုထဲမှာပြောနေတဲ့အတိုင်းပဲကုစုတရားကလည်းခြံရံထားတယ်နောက်တစ်ခုကဥပဒဏ်နဲ့ဥပဒဏ်တွေကလည်းသူ့ကိုတွန်းမှုထားတာဖြစ်တဲ့အတွက်သူ့ရဲ့ကုစုထောက်ပံ့ကြောင့်မလို့နတ်ဘုံကတော့ရောက်မှာဒါပေမဲ့သူ့ရဲ့ဥပဒဏ်တွေကခုနပြောတဲ့သူတိတာနတ်ပြည်ကိုအာရုံညွတ်တာဖြစ်တဲ့အတွက်ဥပဒဏပစ္စယဘောရာပဲသွားမယ်လို့ပဲပြောထင်ပါတယ်ဗျာပြောလို့ဘဝမှာကကိုပြည့်ပြည့်စုံတဲ့ထိုက်တန်တဲ့စံနှုန်းတစ်ခုကိုရာဂိုင်နှုန်းတစ်ခုကိုပြည့်ညောက်တဲ့ လုံတစ်ခုကိုလှုပ်ထားတယ်ဆိုရင်တို့တို့ညွတ်တဲ့စီကိုတို့တို့သွားဖို့အရန်သင်းဖြစ်ပါလိမ့်မယ်ဒါတို့တို့ထင်ပါတယ်ဗျာအစကိလင်းကို ဟုတ်တယ်ဝစတန်ပြုနဲ့ဗုဒ္ဓပြုဆက်စစ်တာကဒါအထွေးခေါ်ပိုင်းဆိုင်ရာယုံကြည်လက်ခံမှုဆိုတာကတော့အမှန်မှားကိုပြောလို့ခဲသွားလိမ့်မယ်ဒီတန်းထဲမှာရှိနေတဲ့လူ20ထဲမှာလည်းတယောက်နဲ့တယောက်တွေးကုန်မတူကြဘူးဘဝပေါ်မှာယူဆမှုဆိုတာကအကောင်းဆုံးဖြေနဲ့အကြိုက်ဆုံးဖြေဆိုတာကြွားချတော့ပါလိမ့်မယ် Western တွေကနေပြီးတော့ suicide ကိုပဲဖြစ်စေ mercy calling ကိုပဲဖြစ်စေလက်ခံနိုင်တဲ့အနေအထားတစ်ခုလို့သူတို့တွေသတ်မှတ်ထားတဲ့အချိန်အခါမှာသူတို့ဗုဒ္ဓဘာသာကတော့ဘာနာတိဘာသာပဲဖြစ်စေခြားခြားဘဝကို instrumental ဖောင်တစ်ခုအနေနဲ့သုံးပြရမယ်ပဲဖြစ်စေအတွေ့အကြုံတစ်ခုချင်းကပ်ပုံချင်းဟာ Western နဲ့ Eastern ဟာလုံးဝမတူနိုင်ဘူးလူရက်ချင်းခါမှာအကောင်းဆုံးဖြေကိုပဲလူတို့ကရှာတာဗျာသူတို့ရဲ့အတွေးခေါ်တီကသူတို့ရဲ့အကြိုက်တွေးခေါ်လူတို့ကအကောင်းဆုံးတွေးခေါ်ဆိုပြီးတော့ဒီနှစ်ခုကိုပဲလူတို့ခွဲချင်ပါတယ်ဗျာ ဘဝကိုဘဝကိုရွေးချယ်တာမဟုတ်ဘူးကံတရားအနာဂတ်ကံတရားကိုကိုယ်တိုင်ရွေးချယ်ခွင့်ရှိတယ်ကံတရားလက်ဖွာထဲမှာပဲရှိတယ်ဘုရားဘာသာလူအားဖြင့် ကိုကမှောက်လို့မှောက်လှန်လို့လှန်ကန်တရားကိုထိန်းထပ်လို့ရတယ်အဲ့ဒီအပေါ်မှာတော့ဒီဒီပေါ်မှာတဏှာရှိနေတယ်ဆိုတော့အရာကိုပြောလို့တာလားဗျာတဏှာတော့တို့တို့ဒီရှိနေမှာပဲဗျာကိုကိုဆူဆိုင်လုပ်တဲ့လူဟာလည်းဝန္ဒီကန်ဒီက sorry သူကဘာလဲဆိုရင်ဘွေဘွားတဏှာအနေနဲ့သူဟာတဏှာရှိတာပဲဗျာဘွားမှာနေနေတဲ့လူတွေကလည်းဒီဘွားနိကန်ဒီကဇောတွေနဲ့စဉ်းစားနေကြတယ်ဗျာအခြားဘွားကိုမျှော်မှန်းနေတဲ့ပုံကိုယ်တွေဟာလည်းအခြားဘွားကိုမျှော်မှန်းတဲ့တဏှာတွေနဲ့ရှိနေကြမှာပဲဗျာ ဒါကတော့ဒီလူသားရဲ့ naturalism pro လို့ပဲပြောလို့ရမယ်ဗျာလူမှန်လို့ရှိရင်တော့ဉာဏ်နာမပြည့်သေးတဏှာကင်းမှမဟုတ်သေးဘူးတဏှာနဲ့ပဲဒီလိုဒုက္ခမဆုံးမခြင်းလက်ပတ်နေကြမှာပါဗျာဟုတ်ပါဘာဆိုတာရွေးချယ်မှုပါရှင်ရှင်ကလည်းရွေးချယ်မှုလူတွေချင်းကလည်းရွေးချယ်မှုအဲ့တော့ဒီလိုကိုကြိုက်လို့မှဖြစ်လာကိုကြိုက်လို့ကိုရွေးကိုကြိုက်တဲ့လမ်းကိုရွေးခဲ့ရတာဖြစ်လာရွေးခင်မှာတပြည့်လို့ကိုကိုကိုတေချောင်းကျန်တယ် ဟုတ်သေချောင်းကြံတဲ့ကိစ္စတွေဖြစ်တယ်သေချောင်းကြံတယ်ဆိုတာလေဒီတေချင်းတရားကိုသူကိုယ်တိုင်ရွေးချယ်လိုက်ဟုတ်ပါဘူးကြိုက်လို့သူရွေးချယ်လိုက်တယ်ဟုတ်ပါဘူးအဲ့မှာတပည့်တော်တို့ပြဿနာဖြစ်လာတာကိုကိုမြန်မာဆိုရိုးစောကားရှိရအောင်မှန်လားမမှန်ဟုတ်လားမဟုတ်လားတော့မသိဘူးအားလုံးအခါ900ပြန်ခံရနိုင်တယ်အဲ့ဒါလေးကိုကိုကြိုက်လို့ကိုရွေးချယ်လိုက်တဲ့လမ်းကြောင်းတစ်ခုဒီဟာကြီးကလည်းဒီလိုပုံမှာလွှမ်းမိုးထားတယ်အဲ့တော့ဒီလိုတော့ဘောဓဘာသာရှုထောင့်အနေနဲ့ရောကိုကြိုက်လို့ကိုလောက်လိုက်တဲ့ရွေးချယ်လိုက်တဲ့လမ်းကြောင်းတစ်ခုကို အပြစ်အနေနဲ့ဘယ်လိုများအကျိုးသက်ရောက်ရှိနိုင်လဲကိုယ်ကိုယ်ကိုလုံးလိုက်တဲ့မှန်ပါမှန်ဘယ်တော့ကစားအရှင်းပြတာကဘဝမှာ trust မရှိဘူးဆိုတာကိုပဲပြောခဲ့တယ်နော်ရှင်တန်ချင်းမှာပဲဖြစ်စေတင်းချင်းမှာပဲဖြစ်စေ trust မရှိဘူးဒါပေမဲ့သူ့မှာပါရှိလဲဆိုရင် capacity တော့ရှိတယ်လုံးမဲ့ဆိုရင်လုံးနိုင်တဲ့အနေအထားရှိတယ်တိုးတော်လေဗုဒ္ဓဘာသာအနေနဲ့တော့ဘွားလို့တင်တဲ့အရာမဟုတ်ဘူးတေချင်းကိုပဲဖြစ်စေရှင်းကိုပဲဖြစ်စေမလို့တင်ဘူးလို့ပြောတယ်ဦးဇင်းမေဘုံကတကယ်လို့များကိုယ့်ရဲ့ potential တခုကိုယ့်ရဲ့ capacity တခုပေါ်မှာ force တခုပေါ်မှာ ကိုစိတ်ကြိုက်ကိုရွေးချယ်ပလိုက်မယ်ဆိုလို့ရှိရင် နောင်နာဂတ်မှာကြုံတွေ့နေရမယ်နာဂတ်ကအကံတရားဘာလဲဆိုတာဘာလဲဆိုတာတော့ဒါကတော့အနေထားပေါ်အများကြီးမူတည်တယ်ဗျာဂေါတိကတို့လိုသူကခုနတော့ကသူတို့ကောင်းအင်္ဂါ၅ပါးကြီးခုနတော့ကသောတာပန်ရနိုင်တဲ့အရတ္တဖို့ရနိုင်တဲ့အင်္ဂါတွေပြည့်နေတဲ့ပုဂ္ဂိုလ်ရဲ့ကိုယ်ကိုယ်လည်းပဲလိဖြတ်ခြင်းကိစ္စတွေမှာဆိုရင်တော့သူ့ရဲ့ destiny သူ့ရဲ့ကံတရားကတောက်ပါတဲ့ကံတရားပဲရမှာဗျာဘာဖြစ်လို့လဲဆိုတော့သူကခိုင်မာတဲ့မြေပေါ်မှာရက်ပြီးတော့ ကိုကိုကိုကိုစိုးစင်တဲ့ကိစ္စဖြစ်နေတယ်အခြားခြားတမန်လူတွေရဲ့စိုးစင်မှုဆိုရင်တော့တို့လိုပြောဖို့ခရင်သွားပြီဗျာအများအားဖြင့်တော့ဒီမကောင်းမှုတစ်ခုကပဏာတိပါဒကိစ္စတစ်ခုကမကောင်းမှုပဲဗျာမကောင်းမှုတစ်ခုကတော့ကောင်းတဲ့အသီးပွင့်မျိုးထွက်လာမယ်လို့တော့ပြုတော်မူရှာဘူးဗျာစိုးကြိုးတွေကိုပဲဆက်လာခံစားမယ်လို့ထင်ပါတယ်ဗျာ Prevent of analysis ပတ်သက်ပြီးဒီကျမှာဟောပြောပြီ Prevent of analysis ပတ်သက်ပြီးဒုတိယဘုံဘုံကြီးကိုကိုယ်ကိုတတ်တဲ့တက်နေတဲ့လူတွေကအရုပဘုံဖြစ်ခြင်းနဲ့အရုပတဏှာကိုဆွဲပြောကြတယ်ဟုတ်ပြီဟုတ်ပြီအထာကတော့နှစ်ချက်ရှိလိမ့်မယ်နှစ်ချက်ရှိလိမ့်မယ်ဆိုတာတို့တို့အတဉ္ဇတက်ပြမာတွေနဲ့အရူပပြမာတွေကိုရဲ့ဇံခန်းကိုသားကြည့်မယ်ဆိုရင်တို့ကရူပရုပ်ရုပ်ရုပ်ရုပ်ကြမ်းကြီးပေါ်မှာတို့ကမုံတိကြတာ ဝန်ဒီလိုလည်းမလို့လဲယူတော့ကဒုဝနိကနိကဘာဝနာကိုပွားကြပြီးမှအတဉ္ဇတ်ပုံနာအရုပပုံတွေကိုထင်တာပဲဗျာရောက်ကုန်ကြတာရောက်ကုန်ကြတဲ့အချိန်ကမှသူတို့တွေရဲ့အားကြီးမှုအားတာမှုပေါ့ strong နဲ့ weak point နှစ်ခုတော့ရှိရမယ်ဆိုတော့ဒီဥရှိအောင်စကလုံးနဲ့ပြောမယ်ဆိုရင်ရတိကိုမတွေ့စေရတိကိုဘယ်တော့မှရှားမတွေ့ဘူးရတိကိုရှားတွေ့မှလည်းရတိကိုရိုးလို့ရှားတွေ့တာရှားတွေ့တာဆိုတော့ဒီပေါ်မှာမုံတီးခြင်းဒီပင်ခန္ဓာကိုယ်ပေါ်မှာမုံတီးခြင်းဒီပင် craving or the annihilation အဆုံးအဆုံးအဆုံးစုံကိုဖြစ်သွားစေခြင်းဒါဒါသူ့ရဲ့တဏှာပဲ ဟိုပေါ်မှာသွားပြီးတော့မျက်နှုံးမှုတီကရတိဒီပေါ်မှာမျက်နှုံးမှုတီကရတိတဏဗျာဟိုပေါ်ကရတိတဏဒါနှစ်ခုပဲဗျာရတိတဏနဲ့ရတိတဏ